ကျေးဇူးရှင်မဟာမောရိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းတွင်22ရက်9လ69ခုနှစ်၌ဟောကြားတော်မူသောတရားတော်ဘုမေရလေပြီးပညာဘုမေကိုဒုစိတ်ကလေးကြောင်းပူပါမှာဒုစိတ်ကလေးဟာနုတ္တယဘုမေလို့ခေါ်တဲ့ကိလေသာနယ်ပယ်ထဲမှာပဲရှိနေတယ် ဟုတ်ကလားဟိမှန်ပါဗျာဟင်အာယုံစိတ်ထဲမှာပဲဒုစိတ်ကလေးရှိနေတယ်အဲဒီအာယုံငါးပါးတဲ့ကိုကျက်သားနေတဲ့စိတ်ကလေးကိုပညာဘူမိလို့ခေါ်တဲ့ခန္ဓာဖြစ်ဖြစ်ဘဝဖြစ်ဖြစ်ကိုတို့မြင်အောင်ရှုရမှာဒီနေရာရောက်အောင်ပို့ရမှာနော်ဟုတ်ကလားမှန်ပါဒီလိုဆိုရင်တို့စိတ်ကလေး အာယုံ၅ပါးလို့ခေါ်တဲ့အနုတ္တိယဘူမိသို့မဟုတ်အနုတ္တိယနယ်မြေလို့ခေါ်တဲ့ကိရိတာလက်ငုပ်ကလေးတွေဆိုင်ရာဆိုင်ရာရှိတဲ့အတိုင်းအဲ့ဒီလက်ငုပ်ကလေးတွေတဲကိုဆော့နေတဲ့အတွက်ရိုင်းနေတဲ့စိတ်ကလေးဒီတတိလေးနဲ့ဖုံးမှပြီးရင်အောင်ထားပြီးမှပညာပုံမိပို့ပါမှာဟုတ်ခလားဗျာမှန်ပါဗျာပြီးတော့ပူလို့ပြန့်လွင့်ထွက်ပြေးနေတဲ့စိတ်ကလေး တတိလေးနဲ့အေးအောင်ငြိမ်အောင်ရှုမှတ်ချွေပိပြီးတော့ကိုယ်ခန္ဓာကိုအခါခံရမှာမဟုတ်ဘူးလားမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့တော့ဒုစိတ်ရိုင်းကဟွန်းမနေ့ကမှရိုင်းတာလားခွဲဘယ်လောက်တော့ကြာတော့ကြာပါဗျာဟင်ဘယ်လောက်ကြာမယ်ထင်လို့ဟုတ်ကလားအဲ့လောက်ကြာခဲ့တာဒီလိုသူလွယ်လွယ်နဲ့ဆုံးမလို့ရပါမလားမရပါဘူး ဒါလည်းယောဂီတို့သဘောပေါက်ခဲ့ဘူးဟင်ဒါလည်းယောဂီတို့သဘောပေါက်ခဲ့အဲ့တော့မပွေးကြင်တော့ခမည်းတော်ထီထီမိမိကြင်မှရမနော်ထီထီမိမိမကြင်တော့မပွေးရခမည်းတော်ပြန်ပေါက်မှာရောတော့တော့လို့မလာနဲ့ကြာလီခမည်းတော်နာလေးဖြစ်တော့မယ်ဟုတ်ကလားအဲ့တော့တို့ဒီနုတိယဘူမိကပညာဘူမိကိုပြောင်းပေးရမှာဆိုတော့တမ္မာနဲ့တို့ပြောင်းလို့ရဘူးကွယ် ဟုတ်ကလားမှန်ပါဗျာဒီတွေးစိတ်လုံးလုံးမရှိအောင်ထင်တယ်မှန်ပါပြေးစိတ်လုံးလုံးမရှိအောင်ထင်တယ်မှန်ပါဗျာဒီဖတ်နေအောင်မရမှာထင်တယ်မှန်ပါဒီနေ့ဖို့ယောဂီတို့ခုလက်ရှိဖို့တို့ဒီတတိလေးဖတ်နေအောင်မှဖို့ဒီအပမာဒတတိကိုပဲတန်းလာမှာနော်မှန်ပါဗျာတခြားလာနိုင်သေးဘူးယောဂီတို့စိတ်ကလေးမှယောဂီတို့လက်ထဲမရောက်သေးသမျှတို့ဒီစိတ်ကလေးနဲ့ကိုယ်ခန္ဓာကိုဖြစ်ပျက်ကိုပညာပူပြီးရဲ့ဖြစ်ပျက်ကိုရှာမခိုင်းနိုင်သေးဘူးဟင် ပုဂ္ဂလာလွင့်နေတဲ့စိတ်ကလေးကိုဟိုပူလုံးလို့ကြောင်လုံးလို့ပြန့်ပြီးလွင့်ပြီးအာယုံနောက်တွေကိုလိုက်နေတဲ့စိတ်ကလေးကိုတို့အိမ်တို့ပြန်ကပ်အောင်ကိုတော်တော်ကြိုးစားရတယ်ဦးမတင်လို့ဗျာမှန်ပါဗျာဟုတ်ကလားတော်တော်ကြိုးစားရတယ်ဦးမေဟုတ်ကလားပြီးတော့ရိုင်းနေတဲ့စိတ်ကလေးကိုရင်ပါအောင်လဲတော်တော်ကြိုးစားရတယ်ဦးမေဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့တော့အရင်စိတ်အဲတို့လမ်းစိတ်ပူစိတ် အဲ့ဒီစိတ်ကလေးကိုအေးအောင်ရင်အောင်လုပ်နေတဲ့အချိန်လေးမှာတော့ဟောဟောဒီဘက်ကအနုတ္တိယဘူမိတဲ့ရှိနေတဲ့အရာကြီးသိခါမြင်နေတွဲနေတယ်ဗျာဟင်သူမဟိုညင်လေးတွေပါပါမလားဘူးလားလူတိုင်းလူတိုင်းလေသူညင်နေသူပါကြတာကြီးတယ်ဗျာဟင်အညင်လေးတွေပါလာတယ်အဲ့ဒီညင်လေးတိုင်းတို့ကြင့်ကြင့်နေတဲ့ဇေယိုက်ကလေးတွေကောမရှိဘူးလားရှိပါရဲ့ဗျာအဲ့ဇေယိုက်လေးရှိတာပဲ အဲ့ဒီဇေယျအတိုင်းပဲစားလိုက်မှတက်လိုက်နေတော့ဝါသနာလေးကောင်းရှိဘူးလားရှိပါဘူးအဲဝါသနာလေးတို့ရှိနေတာပဲဟင်အဲ့ဒီငင်းနဲ့ဇေယျတဲ့အကျင့်ဝါသနာဟုတ်ကလားမှန်ပါဘူးအဲ့ဒါစိတ်နောက်မှာမြဲပါတယ်ဟုတ်ကလားမှန်ပါဘူးအဲ့ဒီငင်းဇေယျနဲ့အဲ့ဒီစိတ်ဒီဘယ်မှာရှိတုံးဟိအစွဲတိမှာတင်တယ်ကွယ်မှန်ပါဘူးဟုတ်ကလားအစွဲတိမှာဟင်အဲ့ဒီအစွဲတိကိုပဲယောဂီတို့တင်ညာပြီလို့လည်းခေါ်တယ်ဗျဟုတ်ကလား မှန်ပါဗျာအေးရွာထဲမှာဒါဘသူပဲလားပြီးနေတဲ့ယောဂီတို့တစ်သက်လုံးလုံးသိကြတဲ့သူမှန်တယ်အဲ့ဒါပညာသိတွေဒါမှတ်ထားလိုက်ဟင်မှန်ပါဗျာတတိမပါပဲပြီးတဲ့အသိတွေမှန်တယ်ပညာသိလို့ပဲအပြီးမခဲ့တော့ဟုတ်ကလားမှန်ပါဗျာဒီလိုဆိုစာဖတ်လို့သိတာဟောအဲပညာသိတွေပဲထည့်လိုက်အိုးဟုတ်ကလားမှန်ပါစာဖတ်လို့သိတိုင်းလည်းတို့ပညာသိဖြစ်နိုင်သေးဘူးတွေးလို့သိတာဟောပညာသိပါအပညာသိတွေပဲရှိတာပဲ ဟုတ်ကလားဗျမှန်ပါဗျာအေးခုနညင်းစေဝါသနာသူတို့ရဲ့နောက်ကကြိုးတော့နောက်ကတင်ညာတိပဲဟင်မှန်ပါအစွဲတိပဲဟုတ်ကလားဗျမှန်ပါအဲ့ဒီတင်ညာတိအစွဲတိကသူဘယ်လောက်ကြာတော့လဲဟုတ်ကလားမှန်ပါအဲ့ဒီတင်ညာတိအစွဲတိရဲ့နေနေရနုတ္တိယဘုံမီလို့ဆိုရယ်ပညာနယ်ပြင်မှာနေပြင်မှာရှင်ဗျာမှန်ပါဟင်ပရမနယ်ပြင်မှာလားပညာနယ်ပြင်ပါလားပညာနယ်ပြင်မှာအဲ့ဒါက ဟုတ်ကလားဟိမှန်ပါဗျာအဲ့တော့သူ့ကိုဆုံးမမယ်တို့တတိလေးကမှတ်ပြီးခေါ်တယ်တဲ့ကွမှန်ပါမှတ်လို့ပြီးလို့မှတ်ပြီးခေါ်မှာနော်မှန်ပါအဲ့ဒါမှတ်ပြီးသေးအဲ့ဒီမှတ်ပြီးသေးရဲ့နောက်မှာရှိနေတဲ့အတိအပညာတိတတိနောက်မှာပြီးနေတဲ့အတိမှန်တယ်အဲ့ဒါယောဂီတို့ပညာတိဝိဇာတိပရမတိတစ်ချက်မှမဟုတ်မှတ်တာမှမှတ်တဲ့နောက်ကတိပြီးကိုယ်ပိုင်ပြီးလို့လားမှတ်ထားလိုက်အဲ့ဒါအပေလားမှတ်ခဲ့တော့ယောဂီတို့ခုတင်ပြနေတဲ့အေးမှုနှွေးမှုဒါပရမမဟုတ်လားမှန်ပါဗျာယောဂီတို့ပြောပြောနေတဲ့ တိတိနာပိရုပတိအုံနေနာပိရုပတိဆိုရတိဆိုရတတိပဲမဟုတ်လားမှန်ပါဗျာဟင်အဲ့တော့ခမောက်စားတယ်တော့တိတိနာပိရုပတိဖတ်ဘူးလားဟောကိုကိုတို့တွေ့မနေဘူးလားတွေ့နေပါဟင်အဲ့ဒီမှာဝင်ဆုံးလို့ထွက်ဆုံးလို့မတွေ့ဘူးလားအဲ့ဒါဝါရောရတတိမဟုတ်ဘူးလားအဲ့ဒါပရမတတိတွေမဟုတ်ဘူးလားပြီးတော့ယောဂီတို့တခါတလေလျှောက်တတ်ပါတယ်ချုပ်ယောဂီရဲ့ပါပါတယ်တင်းနေရော့တယ်ဆိုအောင်ပါဘူးလားဟုတ်ကလားအဲ့ဒါအဘောရတတိမဟုတ်ဘူးလားပြီးတော့နာသီဝါလေးပြောခြင်းမာခြင်းမတွေ့ဘူးလားဟဲ့ဝင်တစ်မျိုးထွက်တစ်မျိုးလေ အဲ့ဒါပရဝိယတတိမဟုတ်လားအဲ့ဒါတော့ဘယ်တို့ပညာဘုံမိမှာရှိတဲ့ပရမတ်နဲ့ကြီးဟင်အဲ့တို့ဒီမှတ်ပြီးစိတ်ကလေးရဲ့နောက်မှာရှိနေတဲ့အတီလေးကအဲ့ဒီပညာဘုံမိလို့ခေါ်တဲ့တို့ဘာလို့ပရမတ်နဲ့ပြည်နဲ့မြေထဲမှာထင်တယ်အဲ့ဒါဒီကနေ့ယောဂီတို့အဲ့ဒီအစွဲပြီးနဲ့မှတ်တင်လေလူနေပြီဟင်ဟင်ပညာမှာမယားနေသာကြောင့်ပြီးမှလက္ခဏာ ဟင်တခါယောဂီမျိုးသမီးတွေကပြောရင်တော့လင်းလေးကဆင်ပေမှဗျာဒီကနေ့လေလူနေပြီနေမျိုးလူကြတော့မယ်ဒီဘက်ကမသိသိထင်တယ်ဒီဘက်ကဆိုသိသိထင်တယ်ဘယ်နေတော့အဲ့ဒီလေလူနေတဲ့အချိန်မှာဂျားလူမခံနိုင်ဘူးနော်ခံနိုင်မှမလားခံနိုင်ဒီနေရာမှာဖြစ်မယ်ဟုတ်ကဲ့အဲ့တော့ဒီအစွဲဒီသိက လွတ်လပ်တာအလွန်ကြိုက်တယ်ဘာဖြစ်လို့တော့ဘသူမှမသူ့ကိုအဆိုးမရပဲဟင်နိုင်ငံတော်ဆိုရတော့စိတ်နဲ့တွန်းနေတဲ့အကြံကိုဘသူအရေးယူရဲလဲဟင်ရှိနေတဲ့စခန်းစခန်းနေရာရှိနေတဲ့တို့ယာတို့မှုကိုင်းတဲ့ပုဂ္ဂိုလ်ကစိတ်နဲ့ကျင့်နဲ့မတိမ်မှုဘသူအရေးယူရတော့လူတမ်းမှုကောဆိုးမှုကောတိုက်မှုကောအဲအဲ့တော့ तू ကဘသူမှမသူ့ဖန်ရဲပဲကွယ် ပါအဲ့တော့မရိချိခံကသူကဟောတိုင်ရဲလားတိုင်ရကောင်းမှန်းကုန်ပြီမဟုတ်ရဟောတိုင်တိုင်ရကောင်းမှန်းကိုမသိလိုက်တာဗျာအခုခံကသူကဟောဟုတ်ကလားဟဲ့အတိုက်ခံကသူကဟောအေးဟိုဘက်ကလည်းဟိုကာယကံရှင်ကိုယ်တိုင်ကသိမှမသိလိုက်တာဟုတ်ကလားဟဲ့အဲ့တော့သူကဒီလောက်ထိလွတ်လပ်နေတာကွယ်သူ့မှာဥပဒေမရှိဘူးနိုင်ငံတော်ဆိုတာပိုင်တာကိုယ်နဲ့နှုတ်ပဲပိုင်တယ် သူကတော့တော့ဖွင့်နေလဲခါလေးပဲကြာခါခတော့ကိုကတော့တော့မကျူးနေနဲ့ကျူခမ်းတယ်ခင်ဗျားတို့တော်တယ်မလို့လေစိတ်ကြီးကတော့ဘူးမှဖန်နေဘူးလားဟုတ်ကလားဗျာမှန်ပါဗျာအဲ့လောက်တိလွတ်လပ်တဲ့စိတ်ဟာဒီကနေ့သူ့ဘော်ကိုဒီမှတ်စိတ်ကတင်လိုက်တဲ့အချိန်မှာငင်းကြမ်းစီးသလိုပဲခါချမှာနော်မှန်ပါဗျာစက်ကျူးနိုင်ရင်နိုင်မနိုင်ခါချပြည့်မှာမှန်ပါလို့တော့မှာမလို့မှုယောဂီတို့ကတခါတည်းပြင်းပြင်းထန်ထန်တခါတည်းသူ့ဘော်ကိုကင်ထားလို့ရှိရင်တော့ တို့ပါလို့သူ့ဘဝကြအောင်တစ်ပင်နဲ့ပင်မပုတ်တိုက်မှာခြုံနဲ့ပင်မပုတ်တိုက်မှာတောင်ဆောင်ပြီးတောင်ဆောင်နဲ့ပုတ်တိုက်မှာဘယ်လိုဖြစ်ဟင်မြင်းချမ်းပြမြင်းလူမဟုတ်သေးဘူးဘယ်လိုကျင့်စာမြင်းပြအဲ့တော့ဘာမှလုပ်မနေနဲ့ကိုယ်လည်းခေါင်းတော့ချမောင်းဘာမှပုတ်တိုက်ဆရာရှိဘူးထင်တယ်ဟုတ်ပြီဟင်မောရင်သူရလိမ့်မယ်ပုတ်ပလားအဲ့တော့မြင်းကြိုင်တယ်လို့ပဲ စိတ်ရိုက်ဖို့စိတ်ရင်ဖြစ်အောင်လုပ်တာလေအဲ့တော့ဒီဘက်ကအစွဲသီးစိတ်ကလည်းလူမယ်ဗျာဒီဘက်ကမှတ်သီးစိတ်ကလည်းလူမယ်ဗျာဟင်ငယ်လူရပြီတင်မယ်ဟိမှန်ပါဗျာအနုတ္တိယဘုံမင်းနဲ့ပညာဘုံမင်းတင်မယ်မှန်ပါဗျာသူမဟုတ်ပညာနယ်ပဲနဲ့ပရမတ်နယ်ပဲတင်မယ်မှန်ပါလူနေပြီယောဂီတို့ခုဘယ်နဲ့တော့သူပြောတဲ့တိုင်ဟုတ်ကလားမှန်ပါဗျာယောဂီတို့ခုဖြစ်နေတဲ့အချိန်ပေါ်လေမှန်ပါဗျာသူပြောတဲ့တိုင်ဟုတ်မဟုတ်မှန်ပါဗျာအဲ့တော့ယောဂီတို့ စိတ်ကြည့်လိုက်လို့ရှိရင်မောတယ်တို့ကြက်တယ်တို့တောင့်တယ်တို့ဟင်အခုပဲဟိုပါတော့တရားကိုစခန်းဖွင့်တာမှနှစ်ရက်လာရှိသေးထွက်တဲ့လူကထွက်ပုံမှာဟင်လာတော့ကတော့ခါတဲ့အတွဲကြီးနဲ့ပြန်ရင်ပြန်တော့ဆိုတော့ထတာကိုတတ်ကနေနေရောပေါ်တာဗျာဘယ်သူမှတွဲရမဟုတ်ဟင်ဟင်အလားတော့တော့တွဲကြီးနဲ့ဗျာအခုပဲပြီးတော့မလို့ကြီးပဲဟုတ်ဗျာပြန်ကြတော့စဆိုဗျာဘယ်သူမှတွဲရအောင်ဗျာပြန်ရင်ပြန်တော့ဆိုတော့ အဲ့ဒါဖြီးတာပေါ်တယ်မရေပဲကြွေးလည်းမစီးနဲ့တောင်းတကယ်လုတ်ချင်ရမယ်တကယ်လူချင်ရမယ်ဆိုတာဟုတ်ကလားဗျမှန်ပါပါအပြင်းကြီးလက်တဲ့ကံတော့မလုတ်နိုင်နဲ့မပွေးခိုင်းတယ်လို့ပဲဟုတ်ကလားဗျမှန်ပါပါဒါနယ်လူနေတဲ့အချိန်ဆွဲရှိရမယ်ဗျာတိခံနိုင်ရမယ်ဗျာဟင်မှန်ပါအဲ့ဒီနေရာမှာကိုကိုကိုခင်မင်မူအာကြီးတဲ့ပုဂ္ဂိုလ်အထိနာမယ်ဗျာဟင်မှန်ပါသူတော်ဘာပေါ်ခင်မင်မူအာကြီးတဲ့ပုဂ္ဂိုလ်အထိနာမယ်ဗျာ ဟုတ်ကလားအာယုံခင်လူအားကြီးတဲ့ပုဂ္ဂိုလ်အထိနာတော့မဗျာအဲ့ဒီအဲ့ဒီသုံးခုကိုကြကြပြိထားဟင်စိတ်လိုလိုက်တာဒီသုံးခုကြောင့်တင်တယ်ဟဲ့ဟင်ဒီသုံးခုနောက်မှာသူစိတ်လိုလိုက်နေတယ်အဲ့တော့စိတ်အလိုလိုက်လို့ရှိရင်တော့ခုနကဆွဲပြီးရနိုင်တော့မှာလေအဲ့ဒါကိုယောဂီတို့ပကနေပြီးတော့တခါတည်းဒီခံဆွဲရှိတင်တယ်ဟဲ့ဟင်ဒီခံရမယ်ဆွဲရှိရမယ်တင်တယ်မှား မှတ်လို့ရှိရင်ယောဂီတို့လည်းခြောက်နိုင်မယ်ဆရာနဲ့တပည့်ကိုလည်းတိုက်တော်မယ်ဟင်ဆရာနဲ့တပည့်လည်းတိုက်ပြီးလိမ့်မယ်ဒီဆိုဒီစိတ်ကသူတို့လူပေါက်ရှိဦးမလားဟဲ့ငင်းငင်းနဲ့သူသူပဲသွားမလို့အဲ့ဒါအဲ့ဒီအရေးသူသွားခြင်းနဲ့နေရာသွားဖို့မရဗျာသူသွားမဲ့ဟိုနာဆိုမကြမ်းကြားကြားတယ်ဟုတ်ကလားနှာခေါင်းကဆိုမကြမ်းနန်းနန်းနဲ့ဟင်သာမလို့ဒီကကြက်ဖတ်ကလေးလိုတွေးနေကြတာရှိငင်းငင်းတယ်ဆိုတော့ဟုတ်လား မင်းကန်ရင်နဲ့ကန်ရင်နဲ့နှောက်ချင်းနှောက်ချင်းနဲ့ခွန်ရင်ခွန်ရင်နဲ့ဝါချင်းဝါချင်းနဲ့ဟုတ်ကလားဟိဟိတွေ့တော့မှကြံလဲတွေ့တွေ့ကြံလို့ဆိုတော့သူ့ဘယ်ဘောက်ကထွက်မှာတော့အချင်းကြနေတယ်ထွက်ပေါက်စားတော့မယ်ခဏတော့ဟင်ဟိဘာမှဒီစိတ်ကဝိုင်းနေတယ်နဲ့ဟင်ပတ်လဲလဲပြီးတော့ယောဂီတို့ကပေးတာလားဆက်ဆက်ရှင်းနိုင်တယ်ဟိည9နာရီနဲ့မနေ့3နာရီဒါနားချိန်ရှိတယ် 6နာရီနာရီရှိပြီးကျန်တဲ့16နာရီအဲ့လိုပိတ်ဆို့နိုင်မှပြောပြလို့ရမယ်ဟင်ဘယ်တော့ပဲဒီမှာလာထိုင်နေနေအပြင်ကြလို့ဘွာလန်ကျဲသွားရင်သွားမယ်အိပ်ပေါက်နဲ့ဖားကောက်တယ်လို့သူ့ထပ်ပေါက်ပြီးထားဟုတ်ဟုတ်ကလားဟင်ကျန်နေတာလေးကိုကျန်ကျန်တဲ့အတိုင်းလေးထားရင်လည်းယောဂီတွေအဲ့ဒီကထပ်ပေါက်ရနေမှာပဲဒီကာရကမရတော့မနောရကခုထပ်ပြီးမှာပေါ့ အဲ့တော့တကား6ပေါင်လုံးကိုဒီအပမာရတတိယအဆောင်နဲ့လိုက်ပြီးမှတ်တမ်းယူနေတာထင်တယ်သူလို့တိုင်းလိုက်ပြီးမှတ်တမ်းယူနေတာတော့တော့ပြန်ပြီးနင်းနင်းပြန်ပြီးဘာလို့လို့ပြန်ပြီးဆိုတော့သူထွက်ပေါက်မရှိဘူးဟုတ်ကလားမှန်ပါဗျာအဲ့တော့ယောဂီတို့ကိုလည်းတိုက်လိုက်မယ်ဒီတိုင်းသာဆက်ထိုင်နေရင်ဖြစ်ပါမလားတိုက်တော့မနော်အဆွဲစိတ်ကဆွဲစိတ်ကတွေးတွေးလာလိမ့်မယ်ဟုတ်ကလားအဲနာလို့ဒါလေးဒီခံဆွဲရှိနေမှန်လို့ရှိရင် ဒီတိုင်းကြီးကဆက်အားထုတ်ရင်ခံနိုင်မှာမလားနဲ့တိုက်တော်မလို့တိုက်မှာဘုရားတို့စိတ်ချခင်ဗျားတို့တိုက်မှာခင်ဗျားတို့ကနားမရောက်ရင်တော့ရှားလိုက်ဟင်အနုတရာဘုံမီလို့ခေါ်တဲ့ပညာနယ်မြေကိုရောက်နေတယ်နားရောက်ရင်တော့ထွက်ပြေးပြီတော့ဟင်တို့မာသီမာတွေ့ကြတဲ့ထုံးစံတိုင်းဆိုရင်ခုနှစ်ရက်တွင်ကိုထွက်နဲ့ထွက်ထွက်ထွက်ထွက်ရဟင်ကိလေသာကအပေကဇွဲကောင်းလို့ရှင်ခင်ဗျားတို့လူထွက်ပြေးတော့ ဟုတ်ကဲ့လူဘက်ကမှားအားကဇွဲပေါင်းလို့ရှိရင်တော့ကိလေသာခုနှစ်ပြည့်ရင်ထွက်တော့ဟင်ခုနပြောတဲ့မှတ်သိစိတ်ကပေါ့လေမှတ်သိဘက်ကဇွဲကောင်းကောင်းနဲ့မှတ်နိုင်လို့ရှိရင်ထွက်ကိလေသာဟုတ်ကလားဟင်အစွဲပြီးသိဘက်ကဇွဲကောင်းကောင်းနဲ့ပြီးခံနေထွက်ယောဂီတို့ခုနှစ်ရက်တို့ကိုထွက်ထွက်ထွက်ထွက်ထွက်ရတယ်အဲ့တော့ပြင်ထားပါတယ်တိုက်မဲအဲ့တော့ယောဂီတို့ဒီတိုင်းကနာနေရဟုတ်ကလားပြီးဒီနေရာနာတာထောက်လို့ရင်တော့ဒီနာဘာဖြစ်နိုင်လဲ ဘာယောဂဆွဲနေလို့ထင်တယ်လာလိမ့်မယ်ဓမ္မတာအရင်တော့ကဘယ်တော့ကဓာညောက်ပေါ်တာဆိုလာအောင်မယ်ဟုတ်ကလားဒါအရင်ကဟိုဘာလှုပ်ထားလို့ဘောကန်ထားလို့ဘာဖြစ်လို့အဲ့ဒီဓာရကြောင့်တပီတော့ဆက်အားမထုတ်နိုင်တော့ပါဘူးလာလိမ့်မယ်ဟုတ်ကလားဟင်တိုက်မယ်ခင်ဗျားတို့ဘယ်နဲ့တော့သူ့ထုံးပေါက်မှရှိတော့ပဲနဲ့ဟုတ်ကလားပြီးတော့ဆရာကဟိုလာတိုင်းခင်ဗျားတို့တင်းမှာစိတ်တိုင်းမရမချင်းတင်းမှာသူ့ဆရာနေရာခုချင်းတောင်းဝင်ယူနေရတာတို့တောင်းဝင်ကြည်အောင်တင်းမှာ ဟုတ်ကလားဆရာဖြစ်သွားပြီကိုစခန်းပြင်တော့ကတော့ကျုပ်ဟာကျုပ်ပါခင်ဗျားတို့ကခင်ဗျားတို့ပဲစခန်းနဲ့ရောက်တော့ကျုပ်တောင်ကြည်အောင်လုပ်ရတော့မယ်ကျုပ်ဘက်ကတောင်မကြည်လို့မရရင်ကျုပ်တောင်ဟုတ်များခင်ဗျားတို့ဘက်ကအာမထိုးလို့မရတာခင်ဗျားတို့တောင်နှစ်ဦးဖက်ဆက်လုပ်ရတယ်ဟုတ်ကလားနှစ်ဖက်လုံးတောင်ကြီးမှရတာဗျတစ်ဖက်တည်းပေးယူတယ်ရအောင်ဗျဟုတ်ကလားအဲ့တော့တို့ဘက်ကလည်းဖီအားပေးရတော့မှာဟင် တူမာဒီမာတော့တရက်တော့ပြင်သွားရောက်အေးအာထုခါသာပဲဒီလောက်တော့ပေါ့ဟုတ်ကလားနေ့လောက်ဆိုယောဂီဒီချာအာထုကပေချာအာထုကနည်းနည်းလေးဝဲဝူဒီတရက်တော့ရှိပြီထင်တယ်ဒီတူရက်လောက်ကျတော့ယူယူဒီဒီအာထုပါရလားစီကံကိုဒီဒီချာချာအာထုပါရလားနဲ့မေးလာပြီသုံးရက်ပြီတော့မှမရရင်သုံးရက်ဆိုတာတို့ပါထင်တယ်ထိုင်ရင်ဆိုရင်ခုနှစ်ကြိမ်လား20ကြိမ်လား20ကြိမ် မနေဘူးတခြင်းတို့ဝင်းဒီထွက်လီနဲ့တွေ့ကြပါလို့ကွယ်ဒီဝင်းတခြင်းရဲ့ခရီးစဉ်ဟာ၄စက္ကန့်လုံးနဲ့တွေ့ပဲဟုတ်ကဲ့ထွက်လီတခြင်းရဲ့ခရီးစဉ်ပုံမှန်မနှိမ့်မညာဆိုရင်၄စက္ကန့်လုံးနဲ့တွေ့ပဲဟင်တဏှာကြီးဟာ900တင်တယ်ဟိစက္ကန့်လုံးကိုချောရှိတာမဟုတ်လားဟင်900မဟုတ်လား900ဆိုတော့သူတနေ့ကို6300လောက်ခုနှစ်ကြိမ် 6300လောက်6300လောက်ဟင်ဟင်6300သူက6300လောက်ခင်ဗျား6300မြင်တယ်ဟာမနိုး980အေးဟုတ်တယ်6300ဟုတ်ကလား6300ဆိုတော့သေးရလေ27နာရီဆိုတော့ဝင်းလေထွက်လေဒီနှခေါင်းကတိုက်တာလေးကို18900မှတ်ထားလေဒါမပြီးဘူးဆိုရင်တော့ဆရာငေါ့နေတယ် တွက်ကြည့်ပါဒီနှာခေါင်းကဖြီဝင်လာပဲမဟုတ်လားဖြီထွက်တာပဲမဟုတ်လားအကျဉ်းမဘလောက်တဲ့တော့18000ကိုပါ18000ဒီနှာခေါင်းကဖြီဝင်လာဖြီထွက်တာမတည်ဘူးဆိုရင်ငေါ့တော့မယ်ဒါအကျဉ်းလာတွက်ပြတာပါဗျာဟုတ်ကလားအကျဉ်းမောင်းလေးဒီလမ်းမဟုတ်ဘူးလားဝင်တော့ထွက်တော့ပထမနာရီကောပထမရက်ကောဒုတိယရက်ကောဒုတိယနာရီကော ဒီလမ်းလေအမတိနေပြအကြောင်းမရှိဘူးအဲ့တော့တင်းလာပြီခင်ဗျာကဟင်ဟင်စီကံတကြမှတ်ပါရလားစီကံနေယူသေးပါရလားနဲ့မေးလာတော့တာသုံးရက်လောက်ကြာတော့လေးရက်ကြာတော့ပြူလာတော့တာပဲငါးရက်ကြာတော့ပြဲလာတော့မယ်လားဟုတ်ပြီဟင်မပြောတော့တရစ်တရစ်လောက်ပြရလား အဲ့ဒါယောဂီတို့နဲ့ကိလေသာနဲ့တပန်းလုံးနေတာပေါ့အဖေဖြစ်သူဒီတာရကစတိပေးတာပါဟင်အဲ့ဒီမှာယောဂီတို့နဲ့ကိလေသာနဲ့နှစ်ပန်းလုံးနေကြတာလားဟုတ်ကလားအဲ့တော့တားရလို့ဟိုရံသူရလို့ရိုက်ပြင်မယ်လေတခါတလေတားကပေါ်သွားကြတယ်တားကောင်းတယ်ရိုက်ချင်တော့ရိုက်မိမှာပေါ့ဟုတ်ပဲနှစ်ပန်းကိုပါတပြန်ကြတပြန်လုံးနေတယ်ဥစားရှိဖို့ဟုတ်ကလားဟဲ့ဟင်အဲ့ဒီကြားထဲမှာဖေရဘက်ကလည်းဖိအားပေးရပါတယ် 桂林大圩，幺几路到家来？背土运的，六八八零，不贵啦不啦？你哎，不咋么弄不咋打做麻来着？哪地么弄？哪地要做麻来着？哪么弄？哪要做麻来？谁么弄？谁家做麻来？四川那边幺几路，一帮人爬高的楼梯搭的，青年街那一带的楼梯里面，不帮那一梯的楼梯里面，龙猫那边多少里面？ ဟုတ်ကလားမှန်ပါဗျာအဲ့တော့ဒီနေရာမှာယောဂီတို့အစွဲပြီးနဲ့မှတ်တိဘသူဦးစားပေးမလဲဆိုတာဒါသာဆုံးဖြတ်တာဟင်ဘသူဦးစားပေးခြင်းလဲဟင်ပြီးတော့ဒီအနုတ္တိယဘုံလို့ခေါ်တဲ့ပညာနယ်ပင်လေဒီဘက်ကပညာဘုံလို့ခေါ်တဲ့ပရမနယ်ပင်ဘယ်ဘက်ကိုတို့နေလို့တလဲဟင်ဒီအမင်းနဲ့ဒီဖြည့်ဖြည့်ပြီးရင်အဲ့ဒီတိုင်ခေါ်တဲ့ပေါ်သမှာ ဟုတ်ကလားဗျာသူကတော့သဘောပေါက်အောင်မပြောနိုင်တာဟင်သူကတော့ပါစာဆိုင်တိမှာဗျာဟင်ရှင်ယောဂီတို့ကဟုတ်ဟင်တောင်းပင်ပေါ်အောင်လာတိပြီးတော့ဟင်အဲတို့လာပြီနေ့ကအလုပိကမ္မထံမှာတော့ထိုင်ကမ္မထံတင်နေထိုင်ကမ္မထပါသွားရေနော်အဲတော့တို့တရက်အတွက်ကိုညနာချိန်ဖြစ်တဲ့6နာရီကိုခြံလို့ပေါ့လေ 16နာရီလား16နာရီ16နာရီအဲ့ဒီ16နာရီမှာလည်းပဲတို့ရင်းကြံကခုနှစ်ချိန်တင်တယ်ဟဲ့ဟုတ်ကလားဗျာခုနှစ်ချိန်တင်နော်ဟင်ခုနှစ်ချိန်ထိုင်ရင်ကရောဟဲ့ခုနှစ်ချိန်ပြီးတော့တရားနာချိန်ကရောဟဲ့အဲ့တော့15ချိန်လားဟင်အဲ့ဒီ15ချိန်ကထိုင်ချိန်နဲ့ဗင်းညာချိန်များပါတယ်ထိုင်ချိန်နဲ့ဗင်းညာချိန်လို့ပဲဆိုကြပါလို့ အဲ့တော့ထိုင်ကြီးဟိုခုံးဟိုဈေးညံခုံးထားလိုက်ကွယ်အဲ့တော့17နာရီမှာ14နာရီကုန်သွားပြီ4နာရီကြာနေတယ်လေခုနမနေ့9နာရီကနေ့12နာရီကယောဂီတို့တို့မာတိကြတော့ကိုပိုင်ချိန်လို့ခေါ်တာပေါ့လေဟိုစီကံမပြည့်ဘူးလေဆောင်းမများကထင်ရပါလိမ့်မယ်ဥမာမဲအစာစားပြီးတဲ့အချိန်ဟာထိုင်ခိုင်းလို့မရတော့ပါဘူးဘယ်လိုနေပါလို့လဲခိုင်းလို့မရတော့ဘူးထင်တယ် တက်တာတို့လေးနေရမှာမဟုတ်ဘူးလားအဲ့ဒီချိန်ကကိုယ့်ဟာကိုတက်တာတို့လေးနဲ့မှတ်ပေးပါဟုတ်ကလားဗျဟင်တက်တောင်တက်တာလေးနဲ့မှားရမယ်ချိန်ညအဲ့ဒီချိန်ကဟုတ်ကလားပြီးတော့ရေချိုးနေတဲ့ချိန်ချိုးရေသုံးသားရပါလေဦးမဲအဝတ်စားလေးလေးလျှော်သိနေချိန်လျှော်ရပါလေဦးမဲဟုတ်ကလားဗျဒီချိန်နဲ့တို့အမှတ်ကလေးမလွတ်ယုံဘောဟုတ်ကလားဟဲ့အဲ့ဒီအပိုင်းကြီးကြတော့တို့အထွေထွေမူရပိုင်းတာမတင်ညာကာလာပိုင်းလို့ခေါ်မယ်သူမဟုတ် ခုနကထိုင်ချိန်နဲ့ဈင်းချိန်ချိန်ကလွဲလို့ကြံတဲ့ဟာတွေကိုအလဟတမဖြစ်အောင်အိတ်တုံဖာမောက်မှားရတဲ့ကမ္မထာလို့မှားလိုက်တိုင်သုံးပိုင်းထင်တယ်ထိုင်ကမ္မထာရဲ့ဈင်းကြံရဲ့အထွေထွေရဲ့ဟုတ်ကလားစာတို့တော့တာမသိညာကာရလို့ခေါ်တယ်ပေါ့လေပြီးတော့ထွေထွေမူရပိုင်းကိုလည်းသုံးလိုက်ကြပါစို့သုံးပိုင်းတော့ဆက်ရှင်နာရီကိုသုံးပိုင်းပိုက်ပြီးယူမှာဟုတ်ကလားအဲ့တော့သုံးပိုင်းကတော့ပြင်သူ့နေရာလေးနဲ့သူရှိမှာပေါ့ တတိမလွတ်ရင်တော်ပြီတင်တယ်ပညာတတိတူးထောင်ခိုင်းနေတာပါအေးအဲ့ဒီမှတ်တဲ့အမှတ်ဟာစိတ်သွားမှာနော်စေစစူးစဟိုစေစအားနဲ့စူးစိုက်အားနှမျိုးရှိတဲ့ထဲမှာယောဂီတို့တတိတိုးထောင်တဲ့ပုဂ္ဂိုလ်ကစေစအားကိုယူရပါလိမ့်မယ်စူးစိုက်အားကိုမသုံးပါနဲ့အောင်သုံးနေတဲ့အချိန်ကျသုံးပါလို့ပြောပါမယ်ဟုတ်ကလားတတိဒီစေစအားနဲ့စူးစိုက်အားဆိုတာနှမျိုးရှိပါတယ်ဟုတ်ကလားဒီနေရာမှာစေစအားသုံးပါမှထင်တယ် သူတို့ယောဂီတို့အပမဒိနာတံပါဒိတာဆိုပါပြောတော့အဲ့ဒီအမဘာနိခန္ဓာကိုဟောတဲ့ပေါ်ပါလို့ခိုင်းနေတာပါတခြားမဟုတ်ပါဘူးဟုတ်ကလားဟင်အဲ့တော့ဒီစိတ်အားလေးနဲ့တို့ကယူရမှာအဲ့ဒီဆက်ရှင်နိုင်လုံးလုံးလားဟင်ဆက်ရှင်နိုင်လုံးလုံးအဲ့ဒီဆက်ရှင်နိုင်လုံးလုံးမှာတို့14နိုင်လိုက်ထိုင်နေသိကြကအဲ့ဒါကတို့တိုက်စိတ်လို့သဘောထားလိုက်ဟင်၄နိုင်ကခံစိတ်လို့သဘောထားလိုက် ခံစိတ်တို့နေဒီမှာကိုတတ်တယ်ဝင်ဝင်ယုံတယ်နဲ့ကိုတတ်ထိမဲ့နာယုံတယ်နဲ့ဟင်ဟင်ဟိုတို့ချိုရီတို့တုံတတ်တာတို့တို့အခင်းကြီးခင်းငယ်သွားတာတို့ဟိုစားတာတောက်တာတို့အဲ့ဒါတရားကိုတတ်တယ်ကိုကိုစိတ်ကလေးတေကိုကိလေသာဝင်မလာယုံတယ်နဲ့ဟင်အဲ့ဒါတော့ခံစိတ်နေရတော့ကျန်တဲ့14နာရီကထိုးစိတ်ဟုတ်ကလားဟင်တမိတော့14နာရီထိုးစိတ်ရှိရမယ်ဟင် တို့အဲ့လိုမှမှာဗျအဲ့တော့တို့ဒီနေ့အတွက်ကျတော့တို့ဈဉ္ညာကမ္မထမ်းတယ်အဲ့တော့တို့မာပြီးအင်းပြောမယ်မာတတိပဌာနာတုတ်တိုင်းဆိုရင်တော့ဣရိယာပဌာပပပိုင်းလို့ခေါ်တာဟင်ဣရိယာပဌာပပပိုင်းဆိုတာဣရိယာပုံနဲ့ပတ်သက်လို့မှတ်တယ်ပိုင်းလို့ဆိုပါတယ်ဟုတ်ကလားအဲ့တော့ဣရိယာပုံနဲ့ပတ်သက်ရင်တို့သွားတာရဲ့ပြီးတော့ရထားရဲ့ထိုင်တာရဲ့လဲလျောင်းတာရဲ့ထင်တယ် အဲ့ဒီလေးခုရှိတဲ့ထဲမှာဈဉ္ဉံကမ္မတာမှာတော့ယထာနဲ့သွားတာနှစ်ခုယူအောင်မှာပေါ့သွားတာနဲ့ယထာနှစ်ခုယူမှာပေါ့ဟုတ်ကလားထိုင်တာတော့ခုယောဂီတို့ခုနှစ်ချိန်ထိုင်နေဟာလေဟင်ထိုင်ကမ္မတာလဲလျောင်းတဲ့ကမ္မတာကိုတော့ယောဂီတို့မယူပါနဲ့ဟင်အာထုကတာပုဂ္ဂိုလ်အဲ့ဒီဣရိယာပုဂ္ဂိုလ်ပြေးပြီးသားဟိုည6နာရီကလွယ်လို့ပေါ့နားချိန်6နာရီကလွယ်လို့လဲလျောင်းတဲ့ဣရိယာပုဂ္ဂိုလ်ဥစားမပေးနဲ့မှတ်ကြည့်မယုံ ဝင်နေထွက်တယ်မှမှမှတ်ချင်တာမှဟင်ခန္ဓာကိုယ်ခုချိန်မှာတို့အတွင်းမိလဲအေးလာဟိအပြင်မိရောအေးလာဟိတို့နေမိရာဖြူအောင်နေမိဟုတ်ကလားဟိအေးရင်ပြမန်းပြီးအဲ့လောက်ထိစစ်တွေးရောက်နေတဲ့ခကြီးတယ်ခုချိန်ဟာစစ်တွေးရောက်နေခကြီးတွေကပဲလဲလာပြီးမှတ်ကြည့်သားစောင်းမှမှပေါ်ပြလဲလျောက်မှတ်ကြည့်သားဝင်တယ်ထွက်တယ်ဟိရှုပ်ဝဲနဲ့မှတ်တယ်တဲ့တာနဲ့အိပ်ပျော်သွားတာနဲ့တတန်းလည်းပဲ လောက်ကြည့်လောက်ကြည့်ဟင်ရှုပ်ွယ်နမသိမတည့်ခင်တော့လည်းလည်းကြောင်းရင်ကြောင်းပဲရှုပ်ွယ်နမသိလည်းတက်အိတ်အိတ်ပြောသွားတာလည်းအကိုက်ပြချင်းကိုက်ပြဟင်အဲ့ဒါဘာတော့ကလေးကိုပခင်လွဲပိတ်ထားတယ်အတူတူပဲဟင်ဝင်နေထွက်တယ်မှတ်တာလေအဲ့ဒါဘာလို့မအဲ့ချင်းလည်းကလေးအေးအေးအိုးအိုးလောက်ထားနေဘာထူးထင်လဲဟုတ်ဗျာအဲ့တော့ခုချိန်မှာအဲ့ပခက်ထဲထဲပြီးအေးအေးအိုးလောက်မနေကြနဲ့အိုးဟင်အဲ့တော့လဲလျောင်းတဲ့ဣရိယာပုဂ္ဂိုလ် မိမိစိတ်မိမိမပိုင်သေးတဲ့ပုဂ္ဂိုလ်မိမိခန္ဓာမှာအေးအေးတာအငိမ့်တာမရသေးတဲ့ပုဂ္ဂိုလ်ဟုတ်ကဲ့အနည်းဆုံးတမထနိုင်နေမှမရောက်သေးတဲ့ပုဂ္ဂိုလ်ဟာလေမမှန်လို့အဲ့ဒီလေတုံးနဲ့ဒီကိုပေးလိုက်ဟုတ်ကလားအဲ့တော့တို့ဒီဟိုအိရိယာပထပပပိုင်းနဲ့ဆိုရင်တော့ဒီကိုသွားတာနဲ့ရတာနှစ်ခုရှိမှာပေါ့ဟင်ကိစ္စာတော်ဝါကိစ္စာမိတိပသနာတိဟင်ကိစ္ဆံတော်ဝါ သွားလို့ရှိရင်လည်းပဲတဲ့ gift samiti သွားတာကိုသွားနေတဲ့အကြောင်းလေးကိုပဇာနာတိကွဲကွဲပြီးပါကွဲကွဲပြားပြားပြီးရမှာလေဗျဟုတ်ကလားဟင် gift ံတော်ဝါသွားနေလို့ရှိရင်လည်းပဲတဲ့ gift samiti သွားတာလေးရဲ့အကြောင်းလေးကိုဟုတ်ကလားသွားနေတယ်ဆိုတဲ့အကြောင်းလေးကိုပဇာနာတိကွဲပြားအောင်ပြီးပါတဲ့ဟုတ်ကလားဗျမှန်ပါ သူ့ပါဠိတော်နဲ့သူ့အနဲ့ဘာသာပြန်လို့ဆိုရင်သဘောပေါက်ပါလိမ့်မယ်ဗျာဟင်တွားယုံတိခိန်းတာဟုတ်ဘူးတင်တယ်နော်ဟင်ဝေဝေပြာပြာသိပါလို့ပြောတာတင်တယ်ပြီးတော့ထီတော်ဝါထီတော်မိတိပသာနာတိတဲ့ထီတော်ဝါရက်ခက်လို့ပဋိက္ကံတိနောက်ကိုပြန်လှည့်လို့ရှိရင်လေဟုတ်ကလားဟင်တံပဒါနာကာရီကောင်းကောင်းကွယ်ကွယ်ပြားပြားလေးအပိလေးနဲ့လေ့ကျက်ပြီးလုံးလိုက်သမှာ သဘောပေါက်ကြပါဘူးလားပေါက်တယ်နော်ဒါပညာကမ္မတာမှာဒါတော့ပါအဲ့တော့တို့ဒီကနေပြီးဥပမာမဲ့ကိုယ်သိဉဏ်သွားလို့တဲ့နေရာမရောက်မီဘူးတရားစပြောဆိုပေါ်လေဟင်တို့တစ်ချက်ထိုးတစ်ချက်ထိုးကဟိုဒေါင်းဆိုတော့ဘသူကကြားလိုက်တော့နားကကြားလိုက်တယ်ဘသူကသိလိုက်တော့ ဒီလိုဆိုနာရထချင်တာလားစိတ်ခါထထချင်တာလားအဲစိတ်ခါထချင်တာဟုတ်လားအဲ့တော့ဣရိယာပုပြောင်းရစိတ်ကလေးပေါ်မလာဘူးလားနာကျင်စိတ်ဆိုတော့မထဲနဲ့နားမယ်ဆိုရင်ဝိရိယရော့ပြီလားမတော့နားမယ်ဆိုတဲ့စကားလုံးဘယ်တော့မှမတုံးနဲ့ဟင်သူ့ဟိုမာစီမာကြတော့တပြိတော့နားလိုက်တယ်ဖျားဆိုငောက်ပြီးဟင်တပြိတော့ရလိုက်တယ်ဖျားဆိုငောက်ပြီးဟုတ်ကလားဗျာဣရိယာပုပြောင်းလိုက်တယ်လို့ပြောဟင် အဲ့တော့ဣရိယာပုတ်ပြောင်းရည်လေးကလေးပေါ်လာတဲ့ထင်မယ်အဲ့တော့ဣရိယာပုတ်ပြောင်းမယ်ဆိုတော့ခန္ဓာကိုယ်ကြီးကတို့ယောဂီတွေကြတော့ဒီတိုင်းကြီးထိုင်နေတာနေမှာပါအဲ့တော့ဒီခန္ဓာကိုယ်ပြောင်းမှုရဖို့ဘယ်ကောင်းကိုရင်ခိုင်းရမလဲဆိုတာစိတ်ကသိလေဗျာလက်ရင်ခိုင်းမယ်ထင်တယ်ဟင်လက်ပြီးတော့ဘယ်ကောင်းခိုင်းမှရမလို့သင်ချီတော့ပြင်ခိုင်းနေမယ်ထင်တယ်ဒါပြီးဘာလို့ခိုင်းနေတော့ဟင် ဖရာတော့သုံးရင်တော့ရှိကိုးမှာပါဒီတိုင်းတော့ထားမပြန်နိုင်ရပါဘူးဘာလို့ခိုင်းနေလို့ခိုင်းနေလားဦးချတော့ဘယ်လိုတော့ကိုကြီးရခြေရွေးယူကြီးပြာထားဆိုတော့ဟောတိုင်းချအောင်ဆိုတော့ဟောဘယ်နှခါခိုင်းလို့အဲ့တော့ဟိုကဘယ်နှခါလုံးလေးရတော့မြင်အောင်ကြီးစိတ်နဲ့ကိုယ်နဲ့မြင်အောင်ကြီး သူတို့လျော်ကြောင်သိသိချင်တာဘာမှခင်ဗျားတို့ရှောက်ရှာမနေတယ်ဟင်အဲ့ဒါသူတွေအမူအရာအဲ့လိုအမူအရာဒူးလေးတွေဆိုရင်တာရီတာရီပြီးတယ်အဲ့ဒီသုံးရီဆိုတော့သူတော်သွားပြီထင်တယ်ဘောင်းတော်ဆွဲသိကဗုဒ္ဓဘာသာတော်မြည်ဒီမှာဘုရားသုံးရင်ချရတယ်လို့သူသိထားတာကိုဒါဆွဲသိကခိုင်းတာထင်တယ်ခဏတို့ဘူပိုက်စီနာနဲ့လောက်တာလားဆွဲသိကခိုင်းတာလားဆွဲသိကခိုင်းတာဗျဆွဲသိကသူဗုဒ္ဓဘာသာထုံးတာက ဟိုဘာတော့ဖျားရှိကဟိုထတာနေဘုန်းကြီးရှိကထတာနေသုံးကကရောရတယ်လို့သူသိထားတာဟိုအဲ့တော့သူ့ကောင်ကြီးကိုသုံးကကရောခိုင်းနေတယ်နဲ့အဲ့သူ့သူ့ကောင်ကြီးသုံးကကရောခိုင်းဘာလို့တော့ဒါခိုင်းတယ်ဟင်အဲထားခိုင်းတော့ဘသူ့ကိုရင်ခိုင်းလို့လက်ကိုရင်ထောက်ခိုင်းရတာတင်တယ်ဒါပြီးမှဖဝါနှစ်ခုကိုအတဲခိုင်းနေတင်တယ်ဒါပြီးမှဖဝါကြီးနဲ့ဒီဟာကြီးကိုအပေါ်ရောက်အောင်တွန်းခိုင်းတာတင်တယ်မှတ်ခဲ့သေးချာ ဟင်ဣရိယာပုတစ်ခုနဲ့တစ်ခုကြားမှာအလစ်လက်မရှိသေးနဲ့ရှိရှိတဲ့နေရာကဝင်လာမှာပေါ့ဟုတ်ကလားရှိရှိတဲ့နေကိုယောဂီတို့ကပင်ရမှာနော်ဟင်အနုတ္တိယဘုံမီတွေကနေပညာဘုံမီဖြစ်မယ်ဆိုပညာဘုံမီရအောင်ရဲ့ယောဂီတို့ကနေသိနေရမှာပဲအဲ့ဒီဈာမကိုတို့ပါတော့ကွက်လာမထားပါနဲ့ဒါဣရိယာပုတစ်ခုနဲ့တစ်ခုပြောင်းလဲတယ်ဒီကနေပြီးတော့မှတို့ဒီမှာယောဂီအမျိုးသမီးနဲ့အမျိုးသားရှိတာပဲပဲ အမျိုးသားတွေကြတော့လေဒီဘက်ထွက်ရမလို့သူစိတ်ကသိတယ်ထင်တယ်သူเจ้าကဒီမှာရှိတယ်ဆိုတော့ကိုမသိဘူးစိတ်ကသိတာအမျိုးသမီးတွေကြတော့ဒီဘက်ထွက်ရမလို့သိတယ်ထင်တယ်အဲ့တော့ဒီဘက်ကိုသူခေါ်သွားတာထင်တယ်ဟုတ်ကဲ့အဲ့ဒါလေတို့ခုယောဂီတို့ဒီလိုနေရာကနေပြီးတော့ပြန်အပေါက်ကိုသွားမှထင်တယ်မျက်နာလက်တဲ့နေရာကထွက်မယ်ဆိုထွက်လို့မရတာမှန်မယ်အဲ့တော့ထွက်ပေါက်ပဲမှာဆိုဆွဲသိသိတယ်ကိုကမသိဘူး အဲ့တော့သူ့ကိုကြီးကိုဒီတို့ပါတော့သူ့ထွက်ပေါက်ရောက်အောင်ကိုလှည့်ပြရသေးတယ်နဲ့ဟင်ဘယ်ဘက်လှည့်ပြီးထွေးရမယ်ဆိုရင်ဘယ်ဘက်လှည့်ခိုင်းမယ်ထင်တယ်ညာဘက်လှည့်ပြီးထွေးရမယ်ယောဂီကညာဘက်လှည့်ခိုင်းမယ်ထင်တယ်ဒါပြီးတော့ထွက်ခိုင်းမယ်ထင်တယ်ထွက်ခိုင်းပြီးကိုဈဉ္ညာကမ္မထာဟိုစီးဖြမ်းမဲ့လမ်းရောက်ပြီထင်လားဟင်အဲ့ဒီနေရာကျခြေဆုံးရလိုက်ပါဟင်ရှုွက်ဒီဖဝါပြင်မှာဖြစ်ပါစေ ဟင်ဟင်ထင်ရှားတဲ့နေရာရှုွက်ထားမှာမဟုတ်ဘူးလားအဲ့တော့ဈဉ္ဉံကမ္မဋ္ဌာန်းစိတ်ပြနေတဲ့ယောဂီတယောက်ရနေတဲ့ခါဖြစ်စီလှမ်းနေတဲ့ခါဖြစ်စီဘဝအသုံးချတာမဟုတ်ဘူးလားဟုတ်ကလားဗျသူအသုံးချတဲ့နေရာဒီသူကမ္မဋ္ဌာန်းဖြစ်ရမှာပေါ့ဒါလည်းကြယူဆက်ခဲ့ကြပါဦးခုသူယောဂီတွေရောက်တာတော့ပယ်လှနာမတာနှခေါင်းနာကြီးကိုပွင့်ထွက်သွားတာပဲဆိုတော့ဟင်ညာလှနာမတော်ငယ်ကြီးပေါက်သွားဆိုလို့ တို့လာလျှောက်တာလေဟုတ်ကလားဟင်ဟိုညောင်ဦးကကာမံပြူတော့တပည့်နှကိုကပါတယ်တို့ဟုတ်ကလားအခုဘောလေတို့ဟာလေဘဝမှာတန်ငယ်ကြီးပေါက်ထွက်သွားဟုတ်ပြီအင်းဘဝမှာတန်နေရကြီးကပေါက်ထွက်သွားဟင်ဘဝမှာတဘဝဟာရှုကဖြစ်ပါစေဟင်အဲ့ဒီနေရာလေးကတ်ထားလိုက်အဲဝရတဲ့ရတဲ့ ရက်တယ်ကနေအဲ့ဒီရက်တယ်သာမှတ်တယ်ရက်တယ်ရှိကိုအမူအရာအထူးတစ်ခုကိုဒီတို့ဆွဲစိတ်ကလေးကမပြောင်းမချင်းမှတ်စိတ်ကလေးကနောက်ကရက်တယ်လို့မှတ်နေရမှာထင်တယ်မှန်ပါဗျာသူဆွဲစိတ်ကလေးကရှိပြောင်းမှပြောင်းနေပဲမှန်ပါဗျာဟင်အဲ့တော့တို့သူဟာဟောကွယ်9မိနစ်လောက်ရတော့သူသူ့စိတ်ရှိရလားဟိရှိရပါဗျာဟင်သူ့စိတ်ရှိတော့ဟုတ်ရအဲ့တော့သူတွားခြင်းကြီးထင်တယ်မှန်ပါဗျာတွားခြင်းမှသူတခါတည်း အဲ့ဒီအသွဲသိကလေးကထလာတာထင်တယ်ထလာပြီးသူဘယ်ဘက်ကိုအရင်ခိုင်းလိုက်တိုင်းဘယ်ဘက်စီသွားပြီးတော့ပြေးတော့တာထင်တယ်ဟဲ့ဘယ်ဘဝလေဟေးဟိုတို့ညာဘက်ကိုသွားလိုက်ကြညာဘဝကိုရင်ပြေးတာထင်တယ်ဟဲ့ဟေးညာဘက်ကစထွက်နေမှကြရင်အဲ့တိမ်သွားနေတာပဲအဲ့တော့သူသွားရင်ဘယ်ဘက်ကသွားရင်ဘယ်လမ်းနဲ့ပေါ့ဟုတ်ကလားအဲ့ဒီမှာလှမ်းရင်စိတ်ကလေးနဲ့လှမ်းတဲ့ရုပ်ကလေးတစ်ခုရှိမှထင်တယ် ညာလန်းတော့ဟောညာလန်းညစ်သိကလေးခိုင်းတဲ့အတိုင်းညာလန်းရတာတင်နေအဲ့ဒီလဲလန်းညစ်သိကလေးနဲ့လန်းရုပ်ကလေးတင်နေသို့တော့သူဒီနေရာမှာရုပ်ကိုယ်သာထိုင်ချတာမှာတင်နေဟုတ်ကလားစိတ်တော့မလိုက်နဲ့ဟင်ကျုံနာနှစ်ပါးရှိတယ်ဘယ်ကိုတို့အဓိကထားမှရမှာတဲ့တော့ဘာဖြစ်လို့တော့ဒုက္ခပေါင်းစုံတို့ရဲ့သဘူရာဖြစ်တော့ဟင် ပြောရုပ်ပြီးထင်ရှားရှိလို့တိဖြီကိုမြင်မှတ်ခဲ့ပါဟင်အဲ့တော့တရားအားထုတ်နေတဲ့ယောဂီပြီးဒုက္ခဘောကထိုင်ရှုရတယ်လို့ဆိုဟုတ်ကလားပါတိလို့တော့ဒုက္ခကိုဒုက္ခမှမပြီးလို့တို့တန်ត្រာလဲနေတာဟင်ဒုက္ခကိုဒုက္ခထင်းနေလို့တို့တန်ត្រာလဲနေတာတန်ត្រာရှိတာမှဒုက္ခကိုဒုက္ခမှမသိလို့ရဲ့ ဒုက္ခကိုဒုက္ခပြန်ထင်နေလို့ဒီနှစ်ခုရောက်တော့တန်တာရှိတာမဟုတ်လားအဲ့တော့တရားအားထုတ်တဲ့ပုဂ္ဂိုလ်ကဒုက္ခတွေ့ခြင်းလို့ဒုက္ခကိုကြည့်နေတာပါဒုက္ခလာပြတော့ဘာလို့နှခုံးတော့မလဲဟင်ဟင်ယောဂီတွေဒုက္ခကိုဒုက္ခမှမသိလို့တို့တန်ត្រာရှိတာမဟုတ်လားအဲ့တော့ဒုက္ခကိုဒုက္ခမှသိအောင်တို့ကကြည့်တော့ ကိုကလည်းဒုက္ခကလည်းလာမပြဘူးလားဘာလို့နှခေါင်းရှုံတယ်လဲကြည့်ကြလို့သူပြတယ်ဥစားရှိအဲ့တော့ဒုခေါ်တဲ့တရားတော့အဋ္ဌိတရားကိုများများနာပါအဲ့တော့ဒုဓမ္မကတိကဟင်ဒုက္ခကြာအနန္တဒုက္ခကြောင့်ဟောနိုင်မှာမလားအဲ့ဒီယောဂီတို့အဲ့ဒီအတွင်းကခန္ဓာကိုယ်အပြနဲ့ဒုက္ခကဒုတဲ့တိကြတော့ဟောတယ်တဲ့ဒုတဲ့ခိုင်လုံနဲ့သူဟောတဲ့တရားနာလိုက်စမ်းပါတော့လားနာရလားဟိ ဟုတ်ကလားဘာနာလာတော့မတိဝိကနာလာတင်ပါကြီးရနာခဏနာပါတယ်ဘုရားတော်ဟုတ်တာပေါ့မထေမောင်များသူတို့ဒီလားရောက်တော့မတိဝိကနာလာတခုမှမပေါ့တင်ပါကြီးနာလို့မခံနိုင်တာကြီးတဲ့ဘယ်လိုဘယ်လိုလဲဟင်မခံနိုင်လို့ဘယ်လိုတဲ့ဘယ်လိုတဲ့ပြင်လဲရဆိုလား ကြောင်းလိုက်ရဆိုလားဘယ်လိုလဲလားဟုတ်ကလားရဲ့ဟုတ်ဘယ်လိုရအဲ့ဒါနာသလားဟင်တို့တို့အတွင်းဓမ္မစရိကဟောတာနာနာတာဟုတ်ကလားဟင်အဲ့ဒါခင်ဗျားတို့နာတာဖြစ်ခဲ့ရင်လေအစွဲတိကနာတာလားမှတ်တိကနာတာလားဟုတ်ကလားရဲ့တိုင်းယောဂီတို့အဲ့ဒီနာတာလေအစွဲတိကနာတာပဲရှိတော့ပေါ့မှတ်တိကနာတဲ့အနာမျိုးမှဟုတ်ပဲဟုတ်ကလား အဲ့တော့အစွဲသီးနာမဲ့ဆိုမှတ်တိရိယနာသမှာကြာဟုတ်ကလားအစွဲသီးရနာတော့ပြင်လေးပြင်ပြီးရတယ်ထင်တယ်မှတ်တိရနာတော့ပြင်ဖို့လိုသေးလားမှတ်တိရနာလို့ရှိရင်သူ့ဝေဒနာကျော်သွားလိမ့်မယ်ဟင်ဖြစ်ဖြစ်ကိုမြင်အောင်ရှုဟုတ်ကလားအဲ့တော့တို့ဒီမှာလဲဖဝါတင်လေးမှာလဲယုံနဲ့နာနဲ့ရှိတယ်တဲ့ကိုအဲ့ဒီဖဝါဆိုတဲ့ရုပ်ပေါ်တာစိုက်ရှိတယ်အဲ့ဒီနေရာသိစီကျင်တာကရုပ်ရဲ့လှုပ်ဖဝါရဲ့လှုပ်ရှားပုံကိုသိစီကျင်တာပါ ဟင်သူ့စာကတော့6ချက်တောင်ခွဲပါတယ်ကြွာလှမ်းလွတ်ချဆွဲနင်းဟုတ်ကလားကြွာဆွဲလှမ်းလွတ်ချနင်း6ချက်တောင်စာခွဲတယ်ဘဝတလားမှာလေတို့ယောဂီတို့ကတော့ဒီလောက်ထိဘာလို့တော့ကြွာတာရဲ့လှမ်းတာရဲ့ချတာရဲ့ထိတာရဲ့လေးချက်တော့ဆိုတော်ပြီဟုတ်ကလားဒီလေးချက်နဲ့အာထုခါကပုဂ္ဂိုလ်ဟာ တတိပြိုးထောင်လာတာဖြစ်တဲ့အတွက်ဘယ်လှမ်းနဲ့တော်ပြီမစိတ်နဲ့ဝိပဿနာမဟုတ်သေးဘူးမြို့စိတ်ရင်ကတော့ချစ်ချစ်လဲသွားမယ်ဟုတ်ကလားဟင်လဲဟုတ်ကလားလဲဘူးပြီလားဟုတ်ကလားဘာကိုစိတ်ကမမနိုင်ဘူးလို့ဒီလိုကြီးစိတ်တော်လို့ဟုတ်ကလားဗျမချိတ်နဲ့သူခုချင်းကအမှတ်ပြောထောင်ခိုင်းပါလေဆိုပါဟင်ဟင်ဘယ်လမ်းနဲ့တလမ်းပဲမ ညာလန်းနဲ့တလန်းနဲ့မှတလန်းတမှတ်ပေါ်လေတလန်းတမှတ်နဲ့အားမရဘူးဒီဝိပဿနာညာမှာညာတက်နေတဲ့ကာလချက်မှာဆရာကဟိုနှစ်ချက်မှနေနှစ်ချက်မှနဲ့ပြင်ပေးလို့မှမရပါဆရာကသုံးချက်မှနေတို့ပါတော့ွယ်ဆရာဝန်ဖေးပေးတယ်လို့ပေါ့ကိုဟာကိုမစားခြင်းလားနဲ့ဟုတ်ကလားဆရာဝန်ကြတော့အချိန်စားရှိတယ်ထင်တယ်ကိုဟာကိုကြတော့ပရင်းပါဖတ်ပြီးစားရမဟုတ်လားအဲ့တော့မလုံးနေတဲ့ဖေးကို မစားသေးတဲ့အချိန်စားတော့ဘယ်လိုဒုက္ခမရောက်ဘူးလားအေးအဲ့ဒီနှစ်ချက်တိုးလို့သုံးချက်တိုးလို့လေးချက်တိုးလို့ငါးချက်တိုးလို့ဆိုတာကဟောဆရာကပြင်ပေးရတာဗျဝိပဿနာပိုင်းဗျခုချိန်မှာတလှမ်းတပတ်နဲ့ယောဂီတို့အမှတ်ဆက်နေကြတာပဲဗျတဘောပေါက်ကြလားအပမာရပတိကိုခေါင်းတဲ့ဖို့ခိုင်းတာဗျဟင်ဟုတ်ကလားယောဂီတို့ပြည့်စုံရင်းရင်လုပ်နေရတာတင်တယ်ဟင်ဒါပြီးရှင်းလေးလာလိမ့်မယ်နော်ဟင် ဒါပိတ်ဆို့ရေးလုပ်နေတာဒီပိတ်ဆို့ရေးပြီးမှရှင်းပြီးဆိုတာရှက်တယ်လေကိုစိတ်ဆင်းရေးတွေကဟုတ်ကဲ့ဒီဘယ်တကားတော့မှမထွက်အောင်ဘယ်အချိန်မှမထွက်အောင်ဟုတ်ကဲ့ဟင်အချိန်ကြီးကိုယ့်လက်ထဲမှာရှိအောင်ဟုတ်ကဲ့ဟိဒါလေးနဲ့တတိလေးနဲ့မှတ်နေရမှာပဲဗျဆက်အောင်မှတ်ပေးသားမှာဆက်အောင်မှတ်တဲ့နေရာမှာအဲ့ဘဝပြင်လေးလှုပ်ရှားပုံကိုဘဝပြင်ကတ်ထားရင်တို့တဏှာကြီးဈဉ္ညာလျှောက်တာနည်းတဲ့ လှမ်းမှာမဟုတ်ပဲကွယ်တလန်း၄စက္ကန့်တော့မရှိပါဘူး၃စက္ကန့်နဲ့ပဲတွေ့ကြည့်စမ်းပါမေးတဲ့အလန်းလားဒီဒါလေးနှစ်ခုပဲမဟုတ်ဘူးလားပထမလန်းလည်းဒါနှစ်ခုပဲမဟုတ်ဘူးလားဒုတိယလန်းရောဒါလေးနှစ်ခုခေါက်ချိုးခေါက်ပြန်သွားနေတာပဲဗျာဟုတ်ကလားအဲ့တော့ဒီကြွာလန်းချထိဒီထိအောင်မသိချင်နေပါသေးစမ်းလိုက်ချင်စိတ်ဖဝါးပြခံစားရတာရှိပါတယ်ကြွားနေခင်ခံစားရတာ ဆွဆွလိုက်တဲ့အခါခံစားရတာထိလိုက်တဲ့ကြံချလိုက်တဲ့ခံစားရမတူဘူးဒါချက်ချင်းသိနိုင်တဲ့ကိစ္စပါဈေးငံတစ်ခါစိတ်ပါဝင်စားတော့ရှောက်ရင်တွေ့နိုင်ပါတယ်ဟုတ်ကလားဗျသဘောပေါက်ကလားဗျပေါက်ကလားဗျအဲ့ဒီဟာမပေါလို့ဘဝရဲ့လှုပ်ရှားပုံကိုမမြင်အဲ့ဒီယောဂီ15မိနစ်နဲ့မလျှောက်ချင်တော့ဘူးခုဒုရှိလာလျှောက်ကြတာတောင်တခါလေထိုင်နေတာနဲ့စကားပြောတာနဲ့မတ်တရနေတာနဲ့ ဘယ်လိုမှရနိုင်ဘူးရောက်ပြီးတော့အဲ့ဒီခံနဲ့အဲ့တော့ဘုံမရဲ့ဖြစ်ပြမမြင်ရင်ခန္ဓာအခန်းသွားတယ်ပေါ့လေတခါနှခါမလျှောက်ချင်တော့ဘူးလေတခါတော့မဲ15မိနစ်တည်းပုံမလျှောက်ချင်တော့ဘူးတွေ့မှတွေ့တော့ပဲကြာတော့တောင့်သွားတယ်သဘောပေါက်ပလားအဲ့တော့ဘုံမရဲ့လှုပ်ရှားမှုတွေကိုမြင်အောင်ကြည့်သားမှာအဲ့လှုပ်ရှားမှုကိုမြင်တာနဲ့ဖြစ်ပြမြင်တယ်ဆိုတာရွာစကားနဲ့စာစကားပဲကြွာပါတယ်ဟုတ်ကလား ကြောပြီးတော့ဖြစ်ပြဆိုမှဟိုနားလည်နေကြတာပါဖြစ်ပြဆိုလို့ရှိရင်စာရဲလို့ထင်မှာဆိုလို့လှုပ်ရှားမှုလို့ကျွာတဲ့စကားနဲ့တို့ကဘာသာပြန်ပေးတာပါအတူတူပဲဟုတ်ခလားခဝါလေးရဲ့လှုပ်လှုပ်ရှားသွားတာလေမြင်တော့ပေါ့တတိကတာသိစီစီနဲ့မှသိဝင်တစားမှခေါင်းအေးအေးနဲ့မှမသိစရာအကြောင်းမရှိခေါက်ချိုးခေါက်ပြန်တာကြီးတဲ့ထင်တယ်ဟဲ့ဟင်တနေ့ဘယ်နဲ့ကြိမ်တော့ဟဲ့ ခုနှစ်ကြိမ်ညာဒီကြိမ်ကိုတနာရီကိုခုနတနှံ30ကနှုံးနဲ့တွေ့ကြည့်ကြအလံပေါင်းလေဒါမပြီးဘူးဆိုရင်တော့ယောဂီတို့ဟုတ်သေးဘူးလေတုံးရရှိသွားပြီလေဟုတ်ကလားဗျတုံးရလုံးဒါပဲထင်တယ်ဟင်အဲ့တော့ဘယ်ပညာညာပြီးဘယ်ဘယ်ပညာညာပြီးပဲဒါလေးပဲစိတ်ပိုင်လက်ပါတော့အပြည့်ပြည့်ခိုင်းတာမဟုတ်ဘူးတို့မာစီမာဆိုရင်တော့ဈဉ္ညာလျှောက်တယ်ဆိုတော့ငေါခံဟာအပြည့်ပြည့်ခိုင်းတာမဟုတ်ပါဘူးဈဉ္ညာကမ္မထာဆစ်ဆန်းတယ်လို့ပြောပါ အဲ့လိုဝတ်ခံရတယ်။ဖိညာလျှောက်တယ်လို့ပြောမိရင်လေ။အဲ့ဒါဖိညာလျှောက်တယ်ဆိုတာပြင်းပြပြောတာ။ဒါတော့တရားရောက်အောင်လို့ခိုင်းတာ။ဟင်တဘောပေါက်ပါသလား။အဲ့တော့ဒီနှမ်းပုံလေးပေါ့။ပေတလန်းလာလိုက်တဲ့ဘဝတတိကတာရဲ့ဒီနှမ်းလာလေးရဲ့အကြောင်းမသိနိုင်ဘူးလား။အေးရင်အေးတဲ့ဘောကွယ်၊နှွေးရင်နှွေးတဲ့ဘောကွယ်၊လေးလေးတဲ့ဘောကွယ်၊ပေါ့ပေါ့ဘောကွယ်ရှိရမယ်။ဒီအကြောင်းကတော့သိရမယ်။ နှာခေါင်းကအေးတာနှွေးတာသိရင်ဖဝါကလည်းအေးတာနှွေးတာသိနေတာပဲအဲ့လိုလိုပဲမဟုတ်ဘူးလားအေးအဲ့ဒါလေးမြင်အောင်ရှုစမ်းပါအဲ့တော့ပဲလှမ်းနေညာလှမ်းနေဟိုဆုံးရောက်အောင်လေဆုံးတာကိုကိုကြီးကသိရလားစိတ်ကသိတာဗျဟုတ်ကလားအဲ့တော့သူကရချင်းသိကရင်ပေါ့ဘူးလားအဲ့တော့ကိုကြီးကလှုပ်နိုင်သေးလားပေသွားစိတ်ဝင်တော့အသက်ကြီးတဲ့စိတ်မဝင်သေးဘူးသိလို့သူကြီးသားကြလို့ ဟုတ်တယ်နဲ့အဲ့ခါကျရက်တဲ့ရက်တဲ့နောက်ကဒီဟိုအစွဲရုပ်နဲ့အစွဲပြီးလုပ်နေတာကိုမှတ်ပြီးစိတ်ကနောက်ရောက်ခံပြီးတော့လိုက်မှတ်ချက်ယူနေတာပဲမဟုတ်လားသူတို့နင်းနေမှလည်းပြီးမှတ်ချက်လိုက်ယူနေမှာမင်းတို့ကတော့ဘာလုပ်ကြတာတုံးဆိုတာဟုတ်တယ်နဲ့ဟင်မင်းတို့ကတော့ဘာလုပ်ကြတာတုံးအဲ့ဒါမှတ်ချက်လိုက်ယူနေတာဟုတ်ကဲ့အဲ့တော့သူရက်တဲ့ရက်တဲ့မှတ်တန်နေလေဟင်သူဘယ်လောက်ကြာကြာရနိုင်မလဲအားမလို့သူသူပြင်းသွားကြမိတယ်နဲ့ဟဲ့ အဲငါမနေလို့သူသိသိကြည့်တော့အဲ့တော့လက်ကြီးလေးပေါ်လာမယ်ထင်တယ်သူ့အမူအရာတစ်ခုပြောရင်ပြောတဲ့အတိုင်းမှတ်ပြီနော်အဲ့ခါကျရင်သူထိတ်တိုက်ကျုံလာပြီထင်တယ်ကွဘယ်နဲ့ညာထင်တယ်ဘယ်လှည့်ကျင်တာနဲ့ညာလှည့်ကျင်တာဟုတ်ကလားသိချာကြည့်သိကလေးဘယ်လိုခိုင်းမလဲသိကဘယ်လိုမိန်ပြီးမှထင်တယ်ဟိဘယ်ဘက်လှည့်ရတာလေညာလို့မိန်ပြီးမှညာဘက်လှည့်ရတာထင်တယ်ဟိအဲ့လိုဘယ်နဲ့ညာလှည့် သို့မဟုတ်ပယ်လန်းညာလန်းဒါမဟုတ်အဆောင်ဖြစ်ခဲ့ရဲ့အနေနဲ့အမြင့်အဆင်းအတက်အဲ့ဒီနေရာတွေမှာပုံ၍ထင်ရှားစိတ်ကလေးရဲ့မိန်ပေးနေဖို့ဒီလိုမြေပြန့်တဲ့ကိုပုတ်ထင်ရှားဟင်မင်းအောင်ကြည့်ပြီးသားမှာဒါကမ္မထာနေပါတရားတွေပါကျောင်းကြီးရွာတဲ့လုပ်တရားကိုတရားမထင်ဘူးတရားလို့မထင်ဘူးဒီလာပြီးသင်္ကန်းတက်တာပါဒီကပြန်သွားရွာတဲ့ကိုလုပ်တာတွေကတရားလို့သဘောပေါက်လာပါလိမ့်မယ်ဟုတ်ကလားဒါရွာတဲ့လုပ်နေတာကိုပြန်ပြီးသင်္ကန်းပေးနေတာပဲမဟုတ်ဘူးလား ရွာတယ်လည်းဒါပဲလို့ဒါပဲမဟုတ်ဘူးလားသဘောပေါက်ကြလားအဲ့တော့လှည့်ရင်ဒီခန္ဓာကိုယ်ကြီးကိုတို့ဘယ်လိုလုပ်ပြီးဆွဲလှည့်သွားတယ်လဲဘယ်နှစ်ဆင့်လောက်သူဆွဲလှည့်သွားတယ်လဲညောင်ကြီးဒါပြီးလာရမ်းပြန်ရောက်သွားမယ်လေလာရမ်းပြန်ရောက်တော့ခြေလိုရနေရရင်ရရင်ရတယ်ပေါ့ဟုတ်ကဲ့အဲ့ဒါလေးသူကြာကြာသိမ့်မရှိပါဘူးသူဟင်သူကြာကြာဒုက္ခမခံနိုင်ဘူးကွအဲ့တော့တခါတည်းထွက်ခိုင်းတော့တာတင်တယ် ထွက်ခိုင်းတော့တာပဲအဲ့ဒါပဲနဲ့ညာသိချကြည့်ဒီလိုပဲခေါက်ချိုးခေါက်ပြန်သွားမှထင်တယ်ကွယ်ပဲဟင်ဟိုဘက်ထိရောက်ရင်ဒီလိုပဲနော်ဟိုဘက်ထိကနေဒီဘက်ထိကြာရောက်လာတဲ့ဒီတိုင်းပဲဗျာဒါလေးသုံးကြီးစာကြီးတနာရင်စိတ်ပါလက်ပါမဆမ်းပါဟင်စိတ်ပါလက်ပါမဆမ်းပါအဲ့ဒီမှတ်တဲ့နေရာမှာဒီသိဉာဏ်ကမ္မထာမှာဖြစ်စေထိုင်တဲ့နေရာမှာဖြစ်စေအထွေထွေမူရာဘိုင်းမှာဖြစ်စေ ယောဂီတို့ကသခန်းဝင်နေတဲ့ယောဂီတွေလို့ကိုယ့်ကိုယ်ကိုသိပြောင်းပေးသမှာဟင်ကျွာရဲသိနဲ့မလုပ်နဲ့ဟင်ကျွာရဲကတော့လောဘဒေါသခိုင်းတာလောဘတာတင်နေအဲ့တော့ဟိုပြာတိပြာလောင်တင်နေဟင်ပြာတိပြာလောင်နဲ့လောရတယ်ဘောင်းဆိုရွာတဲ့ကယုံရင်ဆံကဖြစ်မှကိရိတာခိုင်းလို့ရတာသူကယုံရင်ဆံကမှုဖြစ်အောင်လုပ်ပေးရတယ်ဟုတ်ကလား ဘာမှမသိအောင်လေးမှသူကတရားခံကိုဖြောက်လို့ရတာကိုဒီကရှင်းရှင်းလေးကိုငင်းနေအောင်လုပ်ပြီးတော့ခိုက်မှာဟုတ်ကလားမှန်ပါဗျာဟင်တရားခံပေါ်ကျင်တာကိုဟုတ်ကလားအဲ့တော့ခင်ဗျရွာတဲ့စိတ်ကိုလုံးလုံးပြောင်းခဲ့မပြောင်းခင်ဗျတို့ရမှာမဟုတ်ဘူးဟုတ်ကလားကျွာတဲ့ရုံကြီးဆံကလောက်ရတာတင်တယ်အဲ့ဒါတော့ခိုင်းနေဟိုပထမဆုံးတောက်ပြေးတာတင်တယ်အဲ့တော့ဘဝင်ငိမ့်လေးလားအဲ့ဒါဘဝင်ငိမ့်တော့တခါလေနှလုံးလေးတွေပေါက်ပေါက်ကျလာပြီး အဲ့ဒီမှာဘာမှမသိမှခိုင်းလို့ခေါ်ရုံးရင်ခံတာပြောင်းလုပ်ပြပါပြီးကဘုံလေးလေးညိနှလုံးလေးလေးအေးကြီးအဲ့ဒီဟာလေးနဲ့တခါတည်းခေါင်းလေးအေးစိတ်ကလေးထိုင်ကြအောင်ဒါနဲ့တို့ကသွားမှာသွားပုံချင်းတူရလားဟဲ့အဲ့သွားပုံချင်းမတူရင်စိတ်ထားပုံချင်းလည်းမတူပါနဲ့ဟင်အဲ့တော့ဒီနေရာကြတော့တို့မနှေးမညာဆိုတော့ပုံလေးယူသားမှာနှေးလည်းမနှေးပါနဲ့ညာလည်းမညာနဲ့အထုကသာယောဂီတိကပါသဘောပေါက်လားဟင် သိညာကမ္မတာစီပြန်တော့မနေမညာနေတော့ရုပ်ကနေတိုက်ကိုကွရုပ်ကြိုက်တယ်သိရှိပါမလားရနိုင်ဘူးတမားညံတော့သိကြိုက်တယ်ရုပ်လိုက်နိုင်မလားတည်ဘူးတမားမတည်ဘူးခုခဏတော့ပညာလျှောက်တာကြည့်ရင်အပြင်းကြီးလျှောက်နေတာမနေမညာဟုတ်ဘူးဟိုမနေ့ကကျုပ်စင်းကကမ္မဋ္ဌာန်းကျုပ်ရှိမှတော့ဟောသိဥပြခိုင်းနေလေ ထိုင်သူတာထားသူတာသွားသူသွားဟင်သွားပြန်တော့နွားကြောင်သားကိုနွားကြောင်တို့ကြီးပဲပြီးတော့တော်ကြီးတောင်ကြီးပုတ်ကလာပဲရှားမယ်မှုခဏအဲ့ဒီမျိုးနဲ့အဲ့အဲ့အဲ့ဒီပညာကမ္မထာမျိုးခဏပါဖြစ်ဘူးမနှိမ့်မညာပုတ်ကလာဗျဟင်အဲ့ဒါပုံမှန်ယူပေးသားမှာဟင်ယုံနှင်းနဲ့စိတ်ညာကြကိုတတိတိယကြားချပေးတာတယ်အေးအဲ့ဒါဒီသဘောပေါက်ခဲ့မနှိမ့်မညာယူပါသဘောပေါက်လား အဲ့ဒီတိုင်းလေးဟိုဘက်ဟိုတဏှာကြီးမပြည့်မချင်းကြိုးစားပြီးရှောက်ပြီးသားမှာဟင်စိတ်ပါလက်ပါလေးရှောက်ပြီးသားမှာစိတ်ဝင်တစားလေးရှောက်ပြီးသားမှာဟုတ်ကလားအဲ့တော့တို့ဟိုဒီဘက်ကတထိုင်ထိုင်လိုက်တယ်ထင်တယ်အဲ့ဒီမှာစိတ်ချုပ်တီးရတာနဲ့တတိယခုနပြောလို့ဟိုဆရာတကားပေါ်နေသူလျှောက်ပိတ်တော့တာတင်တယ်ဟိသူသားမှလေးဌာနတင်တယ် ဟင်ကိုမာကချင်းကနေမဲ့တို့ဝေးဝေနာမှာကြည့်ကြည့်ပြီးလို့စိတ်ကလေးတွေတို့ဒီဟာဟိုပိုက်စိတ်တိုက်ပြီးစစ်ပြီးကိုကွယ်တို့လုပ်ခဲ့တဲ့မှုတွေကိုစစ်ပြီးထင်တယ်အဲ့တော့အတွေးနဲ့အပြင်ထွက်ပြေးကြည့်ကြည့်မယ်ဟုတ်ကလားဟဲ့ဒါမှမဟုတ်ပြောကြာရလိုက်ချင်လိုက်မယ်အဲ့တော့အဲ့ဒီလေးဌာနလုံးလိုက်ပြီးတော့ဒီကမှတ်ချက်ယူတော့သူ့မှာဘယ်လိုဝေးကျဉ်ကျုပ်နေတယ်ထင်တယ်ဟဲ့အဲ့တော့စိတ်ချုပ်တော့ရုပ်ကောမနာဘူးလားအဲ့တော့ပုံပင်မစိတ်ပင်မဖြစ်တဲ့ပုဂ္ဂိုလ်ကတဏှာရှိဆိုရင်ဌာနအားခံသွားတယ် အဲ့ဒီဆန္ဒအားခံတော်အားလေးကိုဆန္ဒအားပြန်ပြီးတော့တက်လာအောင် အာယုံကြောင်းသောအဖြစ်ဈဉ္ဉံကမ္မထာနဲ့ပြီးလိုက်တယ်ဟင်အဲ့တော့ဒီထိုင်ဣရိယာပုတ်နဲ့ဈဉ္ဉံဣရိယာပုတ်ဖြစ်တဲ့အသွားနဲ့အရာလားဗျာဒါလေးနှစ်ခုလာပွဲသွားမယ်တတိကတော့မလုပ်ဘူးပေါ့တတိမလွတ်တာလို့ခြင်းလဲဟင်တတိမလွတ်တာလို့ခြင်းလဲတတိမလွတ်တာအဓိကအဲ့ဒီတတိမလွတ်ရင်းနဲ့အတိလေးယူခဲ့ ဟုတ်ကလားအကြံသာအသိပေါ့ဟုတ်ကလားဒါကဘာဖြစ်လို့တော့ကြင်ရင်းနဲ့အသိခိုင်းနေတာသရဏနဲ့ဝိဇ္ဇာယောဂီတို့တွဲခိုင်းနေတာဟုတ်ကလားသရဏနဲ့ဝိဇ္ဇာတွဲခိုင်းနေတာအဲ့တော့ဒီဘက်ကကျင့်တော့ဟိုဘက်ကတိပေးရအောင်အတိလေးပြိုးထောင်ပေးနေတာအဲ့ဒါလေးကိုယောဂီတို့မှတ်ညာလို့ခေါ်တယ်မအားကြောင့်ပေါ်တဲ့ညာမို့လေဒီလှုပ်ရှားမှုကိုပြင်တာပြောတာအေးဒီမှအားကောင်းမှဒီမှတ်ညာတက်မှာပါအဲ့တော့မှတ်ညာတက်ခြင်းယောဂီတို့ဒီအမှတ်ကို စိတ်နိုင်နေများစိတ်စနိုင်နေများစပ်စပ်ပြီးသားမှာတပေါပေါဘူးလားဒီအမှန်မှမစပ်ဖဲနဲ့ဒီမှန်ညာတက်နိုင်မှာမလားအဲမှန်ညာမတက်နိုင်လို့ရှိရင်ဒီမှန်ညာမှမရင်ကျရင်အသိညာဆိုမထွက်တော့ဘူးအဲ့တော့သိညာဆိုတဲ့ပညာသိကိုသိခြင်းဒီမှန်ညာကိုပြီးတော့မှတင်တယ်အဲ့တော့မှန်ညာကိုပြောတော့ရင်ဒီအမှတ်ကိုသိရသတ်မှရမှာမဟုတ်ဘူးလားသဘောပေါက်ကြလားအေးအဲ့ဒါ ကိုယ်ဘက်ကဌာနခံသွားတော့ကိုဈဉ္ညာကမ္မထာနဲ့တောင်းပေးတာဟုတ်ကဲ့မှန်ပါဗျာအဲ့တော့ဟိုတို့ဘာတော့ပဲနေရာသာပြောင်းတာအမှမလုပ်ဘူးဆိုတာတွေဒါလေးလိုချင်တာပါမှန်ပါဗျာတဘောပေါက်လားဟုတ်ပါဗျာဟင်အဲ့တော့တို့ဒီတထိုင်တွင်းမှာခံစားထားရတဲ့တို့ဘာတော့စိတ်ချုပ်ကိုချုပ်ကြောက်ဟင်ဒီအော်ပိုင်းကနာကျင်ကြိုက်ခဲမှုတွေရှိနေမယ်တွေးကြောတွေးတွားလာတွေမမှန်တာလည်းဖြစ်နေမယ်ဒါလေးရော ဖြေဟိုဖြေပြီးသားရောမဖြစ်နိုင်ဘူးလားဖြေပြီးသားပဲဖြစ်နိုင်တယ်ဒါဒုဘကပြောတဲ့ဟာလေဟင်ဟိုစာတွေကပါတဲ့ဈဉ္ညာကျိုးတွေအများကြီးပါပဲဒါလေးနဲ့တို့ဈဉ္ညာကမ္မတာကိုသိချလက်ချပွားပြီးသားမှာကဲနာကြသူသာသာ